မိဘကောင်းမှဆုံးအမရာဂချိုးကြသည်မိဘကောင်းမှဆုံးအမရာဂကြီးပွားသည်ဆရာကောင်းမှဆုံးအမရာဂချိုးကြသည်ဆရာကောင်းမှဆုံးအမရာဂကြီးပွားသည်ယဟန်တပါဘုရားသာသနာတော်မှာ ရဟန်းအဖြစ်ရောက်ရှိပြီးတော့ကိုပြုလုပ်ရမယ့်ကျင့်ဝတ်တွေအကျင့်သိက္ခာတွေဒါတွေကိုမသိယူဘူးတဲ့အဲ့ဒီစကားထောက်တော့သာသနာတော်မှာသာသနာဝန်ထမ်းအဖြစ်နဲ့ရောက်လာပြီဆိုရင်ကိုပြုလုပ်ရမယ့်ကျင့်ဝတ်တရားတွေကိုသင်ယူရတယ်ကိုကျင့်ရမယ့်အကျင့်သိက္ခာတွေကိုသင်ယူရတယ်လို့ တိပဲရတာအဲ့ဒီယဟန်ကကျင့်ဝတ်လည်းမသိအကျင့်သိခါလည်းမသိမသိယူဒါရမကဘူးတဲ့တော့တော့ဤမသမိန်ကာလီမယာဝတ္တံကာတပံသူကဒီလိုလည်းမသိပြန်ဘူးတဲ့ငါဟာကြီးအချင်းအခါမှာဝကြီးဟုတ်ငယ်ကိုပြုလုပ်ရမယ်ကျင့်ဝတ်တရားတွေပြုလုပ်ရမယ် ဣမသမိန်ကာလေဥပဋ္ဌာတဗံဒီအချိန်ခါမှာတော့ဆရာသမားထံစိတ်ကပ်ရမယ်ဒီလိုလည်းမသိဘူးဣမသမိန်ကာလေဥက္ကဟိတဗံဒီအချိန်ခါမှာတော့ငါဟာစာကိုသင်ယူရမယ်အတတ်ကိုသင်ယူရမယ်လို့ဒီလိုလည်းမသိဘူးတဲ့ဣမသမိန်ကာလေသစ္စာယိတဗံဒီအချိန်ခါမှာတော့ငါဟာ စာပြန်ရမယ်စာကိုတရစေရမယ်စာကိုအံရမယ်လို့ဒီလိုလည်းမသိဘူးတဲ့အဲ့တော့ဘုရားသာသနာတော်ရောက်လာပြီဆိုရင်ဒီစကားအရာဘုရားသားတော်သာသနာဝန်တန်းဟာပြုလုပ်ရမယ်ဝတရားလေးတွေကိုသိရတယ်ဆိုတဲ့အတိတ်ပဲလေနားလေသဘောပေါက်လို့ရတယ် ဆရာသမားထံအဆုံးအမအတွက်ပဲဖြစ်ဖြစ်အတတ်ပညာပဲအတွက်ပဲဖြစ်ဖြစ်စိတ်ကရတယ်ဆိုတာကိုလည်းပဲနားလည်သဘောပေါက်လို့ရတယ်နောက်ပြီးတော့ဘုရားစကားတွေကိုသင်ယူရမယ်ဘုရားစကားတော်တွေကိုရွတ်အံတရစေပြန်ရမယ်အဲ့ဒီလိုအတိပဲလည်းပဲနားလည်သဘောပေါက်လို့ရတယ် အဲ့ဒီယဟန်ကဒါရင်မလားဆိုတော့မကဘူးတဲ့ပထမယံမာယောမဇိမယံမာယောပစ္စည်းမယံမာယောတညလုံးဆိုတော့နူတိုင်းနူတိုင်းအတန်အကြီးအကျယ်ပြုလုပ်တယ်တဲ့မဟာတတံကရောတိတဲ့အတန်အကျယ်ကြီးပြုလုပ်တယ်အဲအဲ့ဒါလည်းပဲ အဲ့ဒီလိုအတန်ကြီးအကြီးအကျယ်အတန်အကျယ်ကြီးပြုလုပ်တဲ့အခါတော့ဘာလို့ဆိုတော့ဘေးကယဟန်ကြီးကအဲ့လိုကိုမရဘူးတဲ့ဖြစ်ကြတယ်အဲ့ဒီအခြေအနေကိုသိရပြန်တော့ဩကိုနဲ့အတူနေတဲ့ပုဂ္ဂိုလ်ပတ်ဝန်းကျင်အပေါ်မှာအတူနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာပတ်ဝန်းကျင်ပုဂ္ဂိုလ်တွေအပေါ်မှာအနောက်အရှက်မဖြစ်အောင်ပြုလုပ်ရပါလားဆိုတဲ့ သင်္ကန်းစာလည်းရတာပေါ့လေဒီဟန်ကတော့ပထမယံလည်းနိုးတိုင်းအတန်ကြီးအကျယ်ကြီးပစ္စည်းမယံနိုးလာလို့ရှင်လည်းအကျယ်ကြီးနောက်ဆုံးပစ္စည်းမယံနိုးလာလို့ရှင်လည်းအကျယ်ကြီးအတန်ပြည့်လို့အဲတော့ဘေးကပုဂ္ဂိုလ်တွေအိမ်မရရနှောင့်ယှက်ဖြစ်ကြဒီနေရာမှာမာစီဆရာတော်ဘုရားကြီးဆုံးမထားတဲ့ဇဂါတခွန်မှတ်သားစရာကောင်းတယ် ကိုကသာသူတစ်ပါးကိုသီးခံရတယ်ဆိုတာမျိုးသာရှိစေရမယ်ကိုယ့်ကိုသူတစ်ပါးကသီးခံရတယ်ဆိုတာမျိုးမရှိစေရဘူးတဲ့အဲ့ဒီအဆုံးအမအမှန်တန်ကောင်းတာပဲအခုဒီယဟန်ကပတ်ဝန်းကျင်ကသူ့ကိုသီးခံနေရပတ်ဝန်းကျင်ကိုအနှောက်အယှက်ပေးနေတဲ့အတန်နဲ့အဲအဲ့ဒီလို မဖြစ်ရဘူးတဲ့အဲ့ဒီလိုအနောက်ရှက်ပေးတဲ့အခါတော့ပေးရယဟန်လေးကအိမ်မရကြအိမ်မရကြတော့ရဟန်းညင်းစုမိတဲ့အခါတော့ပြောကြဒီဟန်ကဝကြီးဝငယ်လည်းမသိဘူးအကျင့်သိခါလေးကိုလည်းမသိဘူးအချင်းခါကာလဟုတ်တာမဟုတ်တာလည်းပဲမသိဘူးအချင်းနည်းလည်းနားမလဲဘူးနဲ့အဲ့ဒီလိုအပြစ်ပြောကြတာသူ့ရဲ့အပြစ်ပြောကြတဲ့အခါတော့ဘုရားယဟန်တို့ပါရီများပြောပြီးစည်းဝေးနေကြတာတော့ဘယ်လိုစကားတွေပြောနေကြတာတော့မိတဲ့အခါ အဲ့ဒီယဟန်ရဲ့အပြစ်တွေပြောနေရပါတယ်ဘုရားအင်းဟုတ်တယ်အဲ့ဒီယဟန်ကအချင်းခါကိုကြည့်ပြီးခြေနေကိုကြည့်ပြီးတော့အတန်ကိုမပြုတ်တတ်ဘူးတဲ့အခုမှမဟုတ်ဘူးရှင်းတော့ကလည်းသူကဒီလိုပဲဆိုပြီးတော့အတိတ်ဆက်ကြောင့်မြတ်စွာဘုရားကအမိတော်မူတာပေါ့အဲ့ဒီအတိတ်ဆက်ကြောင့်ကဘာလဲဆိုတော့ ရှိတော့ကဗာရာဏသီပြည်မှာပြမရမင်းအုပ်ချုပ်တယ်တဲ့ဘုရားလောင်းကမြင့်မြတ်တဲ့ပုံနာအမျိုးမှာ ဖြစ်တဲ့အရွယ်ရောက်လာတဲ့အခါအောက်တော့အတက်ပညာသင်နဲ့သင်တဲ့အခါအောက်တော့တစ်ဖက်ကမ်းရောက်တက်မြောက်ပြီးတော့ဒိတာပါမောက်ကဆရာကြီးဖြစ်တယ်တပည့်900သူမန္တန်ဒီသင်ပေးတယ်လူလင်900သူဓမ္မပညာသင်ယူကြတဲ့အဲ့ဒီလူလင်တက္ကသိုလ်ကျောင်းသားတွေက သူတို့ထံမှာကြက်တကောင်ရှိတယ်အဲ့ဒီကြက်တကောင်ကသူကမနဲ့သူအော်တဲ့အချိန်သူတွန်းတဲ့အချိန်ပေါ့လေအဲ့ဒီအချိန်မှာသူတို့ကထားပြီးတော့အတတ်ပညာတွေသင်ညကိုလိုအပ်မဲ့လုပ်ငန်းတွေလုပ်ကြဒီလိုကိုနောက်တော့အဲ့ဒီကြက်ကသေသွားသေသွားတဲ့အခါတော့နောက်အစားထိုးဖို့အတွက်ကြက်ကောင်ရှားကြက်ကိုရှားဒီရှားမရ လူစဉ်တယောက်ကတော့တက္ကသိုလ်ကျောင်းသားတယောက်ကတော့တော်တယ်သွားတဲ့အခါတုတ်တန်ထဲမှာကြက်တကောင်တွေ့အဲ့ဒီကြက်တကောင်တွေ့တော့အဲ့ဒီကြက်တကောင်ဖမ်းပြီးတော့ယူလာပြီးတော့သူတို့လောင်ရင်းနဲ့ထားကြအဲ့ဒီကြက်ကသူကတုတ်တန်ထဲပဲကြီးခဲ့ရတာကိုတုတ်တန်ထဲမှာပဲနေပြီးတုတ်တန်ထဲမှာကြီးပြင်းခဲ့ရတာဆိုတော့ဘယ်အချိန်တွန်ရမယ်ဆိုတာ तू မသိဘူးအလွန်ညှိနှက်ပြီးဆိုမှလည်း तू တွန်ရင်တွန်တယ် မနဲ့အရုံတက်မှလည်းတွန်ရင်တွန်တယ်အလွန်ညင်းနဲ့မှတွန်တဲ့အခါတော့သူတွန်တဲ့အခါတော့အဲ့ဒီကျောင်းသားတွေလူလင်ကြီးအကုန်ထကြရတာကိုထပြီးတော့စာသင်ညစာသင်တဲ့အခါတော့ညင်းနဲ့မှတွန်တာဆိုတော့အယုံတက်တဲ့အထိကိုသူတို့စာကောင်းကောင်းမသင်နိုင်ကြပါဘူးတဲ့သင်တဲ့စာတွေကလည်းပဲအိတ်ရှင်မှုလို့နဲ့အိတ်ရှင်တွေကကောင်းတယ်လည်းမူးနေမှာပေါ့လေ အဲ့တော့စာထဲမှာစိတ်ရောက်လို့မရစာလည်းပဲကောင်းကောင်းသင်လို့မဖြစ်ဘူးနောက်တကတခါတလေရောက်တော့လည်းပဲသူကအလွန်လင်းသွားမှသူကပေါ်တယ်တဲ့တွန်းနေအဲ့ဒီအချိန်ခါတော့လည်းပဲစာသင်ဖို့အချိန်ကသိမရတော့အခွင့်မသာတော့အဲ့ဒီလိုဖြစ်နေတဲ့အခါတော့တက္ကသိုလ်ကျောင်းသားရင်အင်းဒီချက်ကတော့တုတ်တန်ထဲမှာနေလာ သုတ်တန်ထဲမှာနေလာတဲ့ဒီချက်ကအချိန်အခါကိုလည်းမသိဘူးဘယ်ချိန်တွန်းရမယ်ဆိုတာလည်းမသိမိုးချုံမှအလွန်မိုးချုံမှတွန်းရင်လည်းတွန်းမနဲ့လင်းမှတွန်းရင်လည်းတွန်းငါတို့သူ့အတန်ကိုအမိပြုတ်ပြီးတော့ငါတို့အတတ်ပညာသင်ရရင်ဘယ်လိုလုပ်အတတ်ပညာဆုံးကန့်တန်အောင်ရောက်နိုင်ပါမလဲ။ဒီဒီချက်တော့မထူးပါဘူးဆိုပြီးတော့အားလုံး ကျက်လေပင်ကိုလိမ်ပြီးတော့တတ်လိုက်တယ်ကျက်သေးသွားအတက္ကသိုလ်ဆရာကြီးလည်းသူတို့ပြောပြရပေါ့လေပြောပြတဲ့အခါတော့တက္ကသိုလ်ဆရာကြီးကခါထားတဲ့ခုမိတ်နေအဲ့တက္ကသိုလ်ဆရာကြီးဆိုတော့ဘုရားလောင်းပါပဲမြတ်စွာဘုရားဖြစ်တော်မူတဲ့အခါရောက်တော်လည်းပဲဘုရားလောင်းကသူပြောခဲ့တဲ့စကားကိုပြန်ပြီးမိတ်ပြတာပေါ့လေအမာတာပိတရသံဝတ္တောအနာစီရကုလဝတံ နာယံကာလံအကာလံဝါအပိသနာတိကုကုတောတဲ့အမတာပိတရတံဝတ္တောတဲ့မိကောင်းဖကောင်းထမ္မမိကောင်းဖကောင်းတို့ရဲ့အဆုံးအမကောင်းတွေကိုခံယူပြီးတော့မကြည်ပြင်းခဲ့ရသော အနာစီရကုလီဝတ္တံတဲ့ သိသင်သိထိုက်တတ်သင်တတ်ထိုက်ကျင့်သင်ကျင့်ထိုက်တဲ့အကျင့်သိက္ခာအသိပညာတွေကိုသင်ပေးတဲ့ဆရာသမားထံ၌မနေခဲ့ရသောအယံကုတ်ကုတော်ဤချက်သည်တကာလံဝါတွန်းရမယ်အချင်းခါကို၎င်းအကလံဝါမတွန်းရမယ်အချင်းခါကို၎င်းနာအဘိဇာနာတိမသိရှာဘူးတဲ့ဒါကတော့ ကျက်တော်ဝါဟာလည်းပဲတိဋ္ဌံမင်ဖြစ်တော်လေအမိကောင်းဖို့အရေးကြီးတယ်အမိမကောင်းရတော့သေဝဲဝင်သွားရတာပေါ့တဲ့မိကောင်းဖာကောင်းကို तू မမိမမိခိုးခဲ့ရဘူးမိကောင်းဖာကောင်းရဲ့အဆိုးအမကောင်းတွေကို तू မနာထောင်ခဲ့ရဘူးမခံယူခဲ့ရဘူး ကောင်းတဲ့အဆုံးအမကောင်းတွေကိုပေးတဲ့ကောင်းတဲ့စည်းကမ်းကောင်းတွေကိုပေးတဲ့ကောင်းတဲ့နည်းစနစ်တွေကိုပေးတဲ့ဆရာသမားအထံမှသူမိခိုးခွင့်မရခဲ့ဘူးဒါကြောင့်အဲ့ဒီကြက်ဟာအချိန်နေအချိန်ခါကိုမသိတော့ဒုက္ခမရတည်သွားရရှာတယ်ဒီလိုပါပဲလူတော်ဝါတွေမှလည်းဒီတိုင်းပဲအမိကောင်းရှိဖို့အရေးကြီးတယ်အမိကောင်းတွေကတော့ဘဝမှာစပြီးရောက်လာပြီးဆိုရင်ကိုယ့်ဘဝမှာမိဘကိုမိရတယ် မိဘမိကောင်းဖာကောင်းတွေအထံကအဆုံးအမကောင်းတွေကိုတဲ့ခံယူရတယ်တဲ့လူကောင်းတယောက်ဖြစ်လာဖို့ရအတွက်မိကောင်းဖာကောင်းတွေကအဆုံးအမကောင်းကိုခံယူရမိဘတွေကနေပြီးတော့ပညာသင်ရမယ်အရွယ်ရောက်လို့ဆရာသမားဒီထံအနံပြီးတဲ့အခါရောက်တော့လည်းပဲဆရာသမားတွေအထံကအဆုံးအမကောင်းဆရာကောင်းသမားကောင်းတွေအထံက အဆုံးအမကောင်းတွေနာယူခွင့်ခံယူခွင့်ရရင်တဲ့လူကောင်းတယောက်ဖြစ်တယ်တဲ့ကိုရင်ဆိုရင်လည်းကိုရင်ကောင်းတယောက်ယဟန်ဆိုရင်လည်းယဟန်ကောင်းတစ်ပါးဖြစ်တာပဲတဲ့အဲတော့ဆရာကောင်းထံမှာဩဝါဒအဆုံးအမဤကောင်းနေရအောင်ယူဖို့အရေးကြီးတယ် ပစ္စေဆရာကပဲဖြစ်ဖြစ်နေတိဆရာကပဲဖြစ်ဖြစ်သူတို့ရဲ့ဥပစ္စေယူတဲ့တစ်ဖက်နေတိယူတဲ့တစ်ဖက်ကိုပြန်ပြီးတော့ဥပစ္စေယူကြတဲ့အခါနေတိယူကြတဲ့အခါပြန်ပြီးတော့ပြောတဲ့စကားဆုံးမတဲ့စကားလေးပါတာတိကိနတံပါတိထာတဲ့ကြီးညိုဘကိုဆောင်းတော့ကိုအမှုအရာနှုတ်မှုအရာစိတ်အမှုအရာဖြစ်သီလအကျင့်တမာရီအကျင့်ပညာအကျင့်တို့ကိုကြီးစည်းစေကြလောလို့ ဒီလိုမိန့်တော်မူတဲ့စကားလေးအင်မတန်ကောင်းတာပဲတပည့်တော်တို့သာသနာပေါင်းရောက်လာတဲ့အခါမိမိတို့ရဲ့ဆရာသမားတွေကကိုရင်ဆိုရင်လည်းကိုရင်ဥစဉ်ဆိုရင်လည်းဥစဉ်စားတာတောက်တာသွားတာလာတာနေတာထိုင်တာပြောတာဆိုတာကိုပစ္စည်းလေးတွေကိုသုံးတာကိုပစ္စည်းလေးတွေကိုထားတာစသည်အဲ့ဒီလိုနေရာမျိုးမှာ ဆုံးမကြတယ်သွားတယ်လာတဲ့အခါမှာလည်းပါတာတိကဖြစ်အောင်သွားကြလာကြရတယ်နေတဲ့ထိုင်တဲ့အခါမှာလည်းပါတာရိကကြီးညိုပဲဆောင်ဂုံဆောင်နိုင်အောင်နေတဲ့ထိုင်တတ်ရတယ်စားတဲ့တောက်တဲ့အခါမှာလည်းပဲပါတာတိကကြီးညိုပဲဂုံဆောင်နိုင်အောင်စားတဲ့တောက်တတ်ရတယ်ပြောတဲ့ဆိုတဲ့ဆက်ဆံတဲ့အခါမှာလည်းပဲကြီးညိုပဲဂုံပါတာရိကဂုံဆောင်နိုင်အောင်ပြောတဲ့ဆိုတဲ့ဆက်ဆံရ ဆက်ဆံတတ်ရတယ်ဆက်ဆံရတယ်ဆရာသမားတွေကဆုံးမကိုပစ္စည်းအသုံးပြုတယ်တပိတ်အသုံးပြုတယ်သင်္ကန်းအသုံးပြုတယ်ယနေ့တော့ဘဝအသုံးပြုတယ်လက်တော့ဘဝအသုံးပြုတယ်ရေချိုးကွက်ဆက်ပြကွက်အသုံးပြုတယ်ဆွမ်းအသုံးပြုတယ်စာအုပ်အသုံးပြုတယ်စသည် ကိုယ့်ရဲ့ပစ္စည်းအသုံးအဆောင်လေးတွေသုံးဆောင်တဲ့အခါထားရှိတဲ့အခါပါတာဓိက ဖြစ်အောင်ထားတတ်ရတယ် သုံးဆွဲတတ်ရတယ်ဆရာသမားတွေကဆရာသမားကောင်းတွေကဆုံးမကြအဲ့ဒီလိုပါတာဓိကဆိုတဲ့ပါတာဓိကဆိုတဲ့စကလုံးဟာမိမိတို့ဘဝတည်းအမတန်အရေးကြီးဆုံးပဲယဟန်နေအတွက်သာမဏေတွေအတွက်ပါတာဓိကဆိုတာအရာရာမှာလိုအပ်တာပဲပါတာဓိကဖြစ်အောင် စိတ်ကြီးအဲကြီးညူပဲဖြစ်အောင်အဲဘေးပုဂ္ဂိုလ်ကြီးကြီးညူပဲဖြစ်အောင်ကိုကိုကိုလည်းကိုပြန်ပြီးတော့ကြီးညူပဲဖြစ်အောင်အဲပြုမှုတတ်ပြောဆိုတတ်ဆက်ဆံတတ်သွားတတ်လာတတ်နေတတ်ထိုင်တတ်ပစ္စည်းအဲကိုင်းတတ်ပစ္စည်းထားတတ်ပစ္စည်းသုံးစွဲတတ်စသည်အဲ့ဒီလိုဖြစ်အောင်ဆရာသမားတွေဆုံးမခံခဲ့ရတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလူပါတာတိကဖြစ်အောင် ပြောတတ်ကြတယ်ပြုမူတတ်ကြတယ်သွားတတ်ကြတယ်လာတတ်ကြတယ်နေတတ်ထိုင်တတ်ကြတယ်ပြောဆိုဆက်ဆံတတ်ကြတယ်ပါဒတိကဖြစ်အောင်ပစ္စည်းကိုသုံးစွဲတတ်ကြတယ်တတရရညီညီညာညာတန်တန်ရှင်းရှင်းအဲအချိုးရကြအဲအသုံးပြုတတ်ကြတယ်မြတ်စွာဘုရားကလည်းသူ့ရဲ့သားတော်ယဟန်တော်ကြီး ကိုနဲ့ပတ်သက်ပြီးတော့ကြီးညိုပွရာဖြစ်အောင်ကိုအမှုရာနဲ့ပတ်သက်ပြီးတော့ကြီးညိုပွရာဖြစ်အောင်နှုတ်အပြောဆိုနဲ့ပတ်သက်ပြီးတော့ကြီးညိုပွရာဖြစ်အောင်အပြစ်တင်စရာရှိအပြစ်တင်ကဲစရာရှိကဲရဲ့နဲ့အဲကြီးညိုပွရာမဖြစ်တဲ့အပြောဆိုကြီးညိုပွရာမဖြစ်တဲ့အပြုအမူတွေပြုပြီးဆိုရင်ဘုရားကမတင်တော်ဘူးမလျောက်ပတ်ဘူးအင်းဒါတော့ ရဟန်းတွေမလုထိုက်ဘူးသာမဏေတွေမလုထိုက်ဘူးအတ္တမနကံအကပိယံဒါတော့ကိုယ်ရင်းနေလည်းမသိတော့ဘူးယဟန်နေလည်းမသိတော့ဘူးအကရဏီယံဒါတော့ကိုယ်ရင်းနေလည်းမလုထိုက်ဘူးယဟန်နေလည်းမလုထိုက်ဘူးကိုယ်ရင်းအလုပ်လည်းမဟုတ်ဘူးယဟန်အလုပ်လည်းမဟုတ်ဘူး ਨੇ ဒီလိုပြစ်တယ်တော်မူလေးရှိနောက်ပြီးတော့မြတ်စွာဘုရားဆက်ပြီးမိန့်တော်မူတဲ့စကားလည်းရှိသေးတယ်သူမိန့်နေရှိတာတော့နိတံမောကပုရိသအပတနာနံဝပတာရယပတနာနံဝပိယောဘာဝယဘဘုမမိအချင်းဒီတော့ ယောက်ျားသင်လုပ်လိုက်တဲ့အမှု သင်ပြောလိုက်တဲ့စကားမကြည်ညိုသေးတဲ့သာသနာမှာမကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေလည်းကြည်ညိုစရာမဖြစ်ဘူးတဲ့ကြည်ညိုစရာ ကြည်ညိုကြည်တာပုဂ္ဂိုလ်တွေလည်းပဲပိုပြီးကြည်ညိုစရာမဖြစ်ဘူးတဲ့အထခွေတံအပတံနာနေစီဝအပတာရာယပတနာနေသဤကိစ္ဆာနာအညထတ္တာရတဲ့ မကြည်ညိုသေးတဲ့ပုဂ္ဂိုလ်ကြီးကြည်ညိုစရာဖြစ်မလားဘူးကြည်ညိုပြီးသားပုဂ္ဂိုလ်ကြီးလည်းအကြည်ညိုပြက်စရာဖြစ်တယ်စသဖြင့်မြတ်စွာဘုရားကပြောဆိုသမျှပြုလုပ်သမျှတွေမှာအပါဒဓိကမဖြစ်အောင်ကြည်ညိုပွဲကိုမဆောင်နဲ့အပြောအဆိုမျိုးအပြုအမူမျိုးမဖြစ်အောင်မြတ်စွာဘုရားလည်းတဖောဝမိန်တော်မူခဲ့တာပဲအကျဉ်းအပြင်229တွဲရှိတယ်အကျဉ်းအပြင်ဂရီ9000ကျော်ရှိတယ်အဲဒီ ကြည်ညိုပွေအပြုအမူပါဏာတိကအပြုအမူအပြောအဆိုတွေဖြစ်အောင်မြတ်စွာဘုရားကအဲဒီဥပဒေတွေစိတ်ကံတွေမြတ်စွာဘုရားပြတော်မူခဲ့တာပဲတပွားပွားပြတော်မူခဲ့တော့ကြည်ညိုပွေရာဖြစ်အောင်ပြောတဲ့ပြုတဲ့အဲအောင်ဆုံးမပြီးတဲ့ဆရာသမားတွေထံနေကြရလို့ရှိရင်အချိုးကျတဲ့ကြီးညိုပွဲဖြစ်အောင်နေတဲ့တိုင်းတက်ပြောတဲ့ဆိုတဲ့သွားတဲ့လာတဲ့ဆက်ဆံတဲ့ ပစ္စည်းသုံးတတ်ပစ္စည်းထားတတ်ရှိတယ်ကြီးညိုပွဲကိုဆောင်လို့ရှိရင်ဘလို့အကျိုးတရားတွေရကြီးညိုပွဲကိုမဆောင်ဘူးဆိုရင်ဘလို့အပြစ်တွေဖြစ်တော့အင်္ဂုတ္တရာနိကေပစ္စကနိပပါဒာရိကတုအပါဒာရိကပါဒာရိကတုဆိုပြီးအဲဒီမှာနှစ်တုဟောတာပေါ့ကြီးညိုပွဲရာ အပြုအမူပြုမူပြီးကျင့်ယုံဝရအပြောအဆိုပြောဆိုကျင့်ယုံဝရစိတ်နေစိတ်ထားရှိပြီဆိုရင်ဘယ်လိုအကျိုးတွေရလဲနံပါတ်1ကိုကိုကိုပြန်ပြီးတော့ကိုကအပြစ်မတင်ဘူးတဲ့ကိုကိုကိုကိုပြန်ပြီးတော့ကြီးညိုနိုင်တယ်တဲ့ကိုကိုကိုမကြီးမညိုမဖြစ်ဘူးကြီးညိုညိုကိုကိုကိုကြီးညိုတယ်ကျင်တတ်တယ်အားရတယ်အပြစ်မတင်ဘူးအဲ့ဒီအကျိုးရတယ်အနုဝိစ္စ ဝိညုပတန်တန်တိပညာရှိတွေကလည်းပဲဉာဏ်နဲ့စင်ញင်စူးစမ်းပြီးတော့ချီးမွမ်းကြတယ်တဲ့ချီးမွမ်းခံရတယ်တဲ့ပညာရှိတွေရဲ့ချီးမွမ်းခြင်းကိုခံရကလျာဏောကိတ္တိတာရောအဘုဂ္ဂစိတ္တိကောင်းတဲ့ဂုံသတင်းတွေလည်းပြန့်သင်ပွေးကြိုင်နေတဲ့ကြီးညိုဝရဖြစ်အောင်ပါတာတိကဖြစ်အောင်ပြောတဲ့ပြုတဲ့စိတ်ထားတဲ့ပြုမှုတဲ့ ပြီးလို့ရှိရင်ရတဲ့အကျိုး၃မျိုးရှိသွားတယ်နောက်တစ်မျိုးကတော့အတ္တမူလောကာလံကရောတိတဲ့သိတဲ့အခါမှာဆိုရင်မတိမဝေးကြီးကြီးလင်းလင်းရွှင်ရွှင်ပြပြနဲ့သိရတယ်တဲ့ဒီကနေ့မှာဆိုလို့ရှိရင်လေခြေနေကောင်းနဲ့သိရတယ်သိကောင်းနဲ့သိရသိပြီးနောက်ပြန်ရောက်ပြန်တော့လည်းပဲကောင်းတဲ့လူဘဝနတ်ဘဝကိုရောက်ရတယ်ဒါကတစ်မျိုးနောက်၅မျိုးကတော့ကြီးညိုဘဝကိုဆောင်နိုင်တဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုး၅မျိုးကဘာတွေလဲ ကိုဘုံမှာမကြီးညိုသေးတဲ့ပုဂ္ဂိုလ်တွေကြီးညိုလာတယ်ကြီးညိုပြီးသားပုဂ္ဂိုလ်တွေပို့ပြီးတော့ကြီးညိုလာတယ်တဲ့အဲ့ဒီအကျိုးတွေလည်းရတယ်တတ္ထုသာသနာကတံဟောတည်တဲ့မြတ်စွာဘုရားရဲ့သာသနာတော်ကိုလည်းပြုလို့ရရောက်တယ်တဲ့သာသနာပြုရရောက်တယ်ဘုရားဆုံးမကိုလိုက်နာကျင့်သုံးရရောက်တယ်တဲ့ပစ္စည်းမာဇနတာဒိဋ္ဌာနုပတိအာပစ္စတိတဲ့ကိုကကြီးညိုပဲဆောင်းတဲ့အပြုအမူအပြောအဆိုးစိတ်နေစိတ်ထား ပြုလုပ်တတ်ပြီဆိုလို့ရှိရင်ကိုယ့်ကိုမှီခိုနေကြတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ကိုယ်ပတ်ဝန်းကျင်ကပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အဲ့ဒီပုဂ္ဂိုလ်တွေကနောင်လာနောက်သားတွေကကိုယ်အတူလိုက်ပြီးတော့ပါဏာတိကခုံကိုဆောင်းနိုင်တဲ့နောင်လာနောက်သားတွေဖြစ်လာနိုင်ခြင်းဆိုတဲ့အကျိုးလည်းရတယ်တဲ့စိတ်ဓမ္မတပတိရတိတဲ့ကိုယ့်ကိုယ်ကိုကြီးညိုပဲဂုံနဲ့ပြည့်စုံအောင်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာ မနောက်ကျဘူးတဲ့ကြီးနေတယ်အဲ့ဒီလိုအကျိုးတွေရတဲ့အကြောင်းမြတ်စွာဘုရားဟောတော်မူခဲ့တယ်အဲ့ဒီတော့မိမိတို့ဘဝကိုမိမိတို့မိမိတို့ရဲ့ တနေ့တာအချင်းစရာလေးတွေကိုပြန်ပြန်ပြီးသုံးသပ်ပေးရတယ်တဲ့ဘုရားကကထံဘုဒ္ဓမေရတင်ဒီဝဝိတိဝတံဒီတိပပ္ပစီတေနာအပိနံပစ္စဝခိတဗံတဲ့ကထံဘုဒ္ဓအဘေတို့ဖြစ်၍ဖြစ်စဉ်မေငါဤရတ္တင်ဒီဝညင်းနေတို့ဒီအချင်းကာလတို့ဒီဝိတိဝတံဒီကုံသွားကြပါလိမ့်မည်ကုံသွားကြပါသည်ဤတိဤတို့ပပ္ပစီတေနာရှင်ယဟံတာမဏိတိအပိနံနေစဉ်မပြပစ္စဝခိတဗံဆင်ရင်တတ်၏ ကိုယ့်ရဲ့တဏိတာကုံသွားတဲ့အချိန်လေးတွေကိုပြန်ပြန်ပြီးတော့သုံးသပ်ပေးပါဆင်ញင်ပေးပါတဲ့ယဟန်တာမဏိဟာမကြမကြအမြဲမပြတ်ဆင်ញင်ပေးရတယ်သုံးသပ်ပေးရတယ်ငါရဲ့ကိုယ်အပြုမှုငါရဲ့နှုတ်အပြောအဆိုငါရဲ့လုတ်ပုံကိုင်းပုံပစ္စည်း30ပုံကစပေါ်လို့အားလုံးတော့အပြုအမူတွေဟာကာယကံဝစီကံမနောကံတွေဟာပါတာဓိကကုံဆောင်ပြီးတော့အချိန်တွေကုံသွားသလား အပါဒာတိကဖြစ်ပြီးတော့အချိန်ကြီးကုန်သွားလေသလားငါစာကြည့်ရမယ်အချိန်စာကြည့်ရလားစာတရမယ်အချိန်စာတရလားစာဖတ်ရမယ်အချိန်စာဖတ်ရလားစာပြန်ရမယ်အချိန်စာပြန်ရလားစသဖြင့်ဒီလိုတဲ့ဘုရားရဲ့ပေးထားတဲ့ကံထဒုရဝိပဿနာဒုရစတဲ့တောင်းတွေငါဆောင်ရွက်ပြီးတော့အချိန်ကြီးကုန်နိုင်သလားအဲ့ဒီလိုစဉ်းစားစဉ်းစားပြရတယ်ဆင်ញင်ဆင်ញင်ပြရတယ်တဲ့အဲ့ဒီလိုဆင်ញင်ပေးလို့ ပါတာရိကဂုဏ်နဲ့ပြည့်စုံသွားမယ်ဆိုလို့ရှိရင်တော့သာသနာအတွက်တန်ဖိုးမဖြတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်သွားတာပဲသာသနာအတွက်တကယ်အားကိုးရတဲ့အဲသာသနာဝန်ထမ်းအောင်ဖြစ်သွားတာပဲဒါကြောင့်ပါတာတိကဖြစ်အောင်အဲနေဖို့ဆိုပြီးတော့ဥပဇေဆရာကလည်းပဲဆုံးမတယ်တိုက်တွန်းတယ်သွန်သင်တယ်ဒီတိဆရာကလည်းဆုံးမတယ်သွန်သင်တယ်တိုက်တွန်းတယ်ဘုရားကလည်းပဲတပဝတ် သူရဲ့စီကံနေကြီးညိုပဲကိုဆောင်နေအောင်စီကံနေထုတ်တဲ့အခါမှာလည်းပါတာလိကအဲအတိပ္ပယ်ပါတဲ့စကားတွေဆုံးမတော်မူခဲ့ပြန်ပြီးချုပ်လိုက်လို့ရှိရင်တော့မိဘကောင်းမှ ဆုံးအမရကချိုးကြသည်တဲ့မိဘကောင်းမှ ဆုံးအမရကကြီးပွားသည်ဆရာကောင်းမှဆုံးအမရကချိုးကြသည်ဆရာကောင်းမှဆုံးအမရကကြီးပွားသည် အဲဒီထဲမှာပါတဲ့ခုနကပြောပြခဲ့တဲ့ဘုရားအဆုံးအမထွေကိုပါတာရိကဂုံကိုဆောင်းနိုင်တဲ့ကိုပြုမှုနှုတ်အပြောဆိုစိတ်နေစိတ်ထားပစ္စည်းသုံးဆွဲတာကစအလုံးသောကိုယ့်ရဲ့ပြုမှုချက်တွေပါတာရိကဂုံနဲ့ပြည့်စုံအောင်ပါတာရိကအချိန်ခါကာလတွေဖြစ်အောင်မတို့ကြိုးစားကြမယ်အဲဒီလိုဆိုလို့ရှိရင်တော့သာသနာအတွက် အင်မတန်မှတန်ဖိုးရှိတဲ့သာသနာအတွက်အင်မတန်မှအားကိုးစရာကောင်းတဲ့သာသနာဝန်ထမ်းတွေအသီးသီးဖြစ်လာကြမယ်။